နွေဦးတော်နိုင်ရေးတွေးအေးသွားခဲ့ရင်ကိုကိုကိုလုံးဝခွင့်မလို့ကြသေးဘူးမိတ်ဆွေဘယ်ဖျားမှ ဘေးမစားခဲ့ဘူးအမားနဲ့အမှန်မရောထွေးဘူးတော့လေအမှန်တရားဘက်မှာအတူတကွတို့ရက်တည်ကြပါမေဦးတော်လန်ကြီးမှာအသက်သွေးချွေဘဝပေါင်းများစွာစည်သေးခဲ့ကြပြီးပြီသွေးကြီးမှာဆွေးနွေးစရာမရှိတော့ဘူး။နှွေဟာ သူရဲကောင်းတိရွတ်တွေကြွေကြခဲ့ရသည်သူရဲကောင်းတိရွတ်တွေဝေမာအမြဲပေါ့မြို့ပြအလင်းရောင်တန်းချင်းကတဖြည်းဖြည်းစိမ့်လက်ဝေမျှတရားသောစစ်ကချစ်ချင်းတရားတွေအပြည့်ပေါ့အရာရာတိုင်းဖျားကြိုက်တယ်။နှွေဦးတော်လှန်ရေးမှာအဓမ္မကိုအမြင့်ပြတ်တော်လှန်ရင်း မကောင်းမှုတွေမကောင်းသူတွေတည်ကြည်ပျက်စီးအောင်ဆူတောင်းနေရတာကိုကကုသိုလ်ကုသိုလ်ငါတို့နိုင်ကိုနိုင်ရမယ်ငါတို့နိုင်ကိုနိုင်ရမယ်ကိုယုံကြည်ရာဖရာရဲ့လက်ကိုဆွဲအတ္တမအာနာရှင်မျိုးမှန်သမျှဒီကဘာပေါ်ကအဆုံးတိုင်ပျောက်ဆုံးအောင်တော်လန်ကြရမယ် ဒါနှွေဦးတော်လိုင်းရေးအရေးတော်ပုံအောင်ရမယ်ကြပြ ZLM